2022ခုနှစ်ဩဂုတ်လ26ရက်တောက်ကြနေ့သဘောတရားရပိုင်း290ညနေပိုင်းသဘောတရားရပိုင်းနေနဲ့အတုချကျင်လံမြပတံအပိုင်း21သာဇာတပစ္စယောအညမြပစ္စယောနေတဲ့ပစ္စယောအပိုင်း3ပေါ့ဒီမှာတော့ဘုန်းကြီးတို့ဒီ3ဒီ3ပစ္စည်းကတွဲဖြစ်နေတာတွဲဖြစ်နေတဲ့အခါကျတော့ အရာချင်းနဲ့အညာမညာစပြောတော့အညာမညာတဲ့သာသတာဘုရာကျဲတဲ့သာသတာနဲ့နေတရားရာကျဲတဲ့ခေါ်စရာတော့သာသတာပစ္စယအညာမညာပစ္စယနေတရားပစ္စယဒီလိုဟောပါတယ်ဒါပေမဲ့တကယ်ဖြစ်စဉ်တွေမှာတော့ဒီသုံးခုကတူးနေတော့အညာမညာဖြစ်ရင်သာသတာနေတရားဖြစ်တာနော် ဒါပေမဲ့သာဇာတာဖြစ်တိုင်းညမညမဖြစ်ဘူးပေါ့သာဇာတာဖြစ်နေတရားဖြစ်တာပဲနေတရားဖြစ်တိုင်းတော့သာဇာတာမဖြစ်ဘူးအညမညအရာချင်းတယ်သူ့ရဲ့သာဇာတာအရာချင်းတယ်သူ့ရဲ့နေတရားပုံပြီးအရာကျဲသွားတယ်အဲ့တော့ဘုန်းကြီးတို့ပါဠိတော်လေးရင်ကြည့်မယ်နော်ဘုရင်ဘက်ကဘုန်းကြီးတို့ပြောတာဒီအညမညပစ္စည်းမှာဒီကိုကဒီပါဠိတော်လေးကိုစကြည့်ထားမယ် ဒီပါဠိတော်မှာဘုရားဘယ်လိုဟောထားလဲဒါလေးချာလေးလာတာနော်ပါဠိတော်လေးကြည့်ပါဠိတော်မှာကြောင့်ဘာဟောထားလဲဆိုအညမညာပစ္စယောတိဟောတွေ့တယ်နော်သတ္တရောခန္ဓာအရူပိနောအညမညာပစ္စေနာပစ္စယောဒီနန္တရားတွေကနန္တရားတွေကဘယ်နန္တရားပဲဖြစ်ဖြစ်ပြီးတော့အညမညာအဲခြေစုပြုနေတယ် ဟိုဥပမာယူပါအောင်အစိမ့်ယူပါအောင်ဖြစ်တဲ့မြင်သိစိတ်အဲဒီမြင်သိစိတ်ဆိုရင်သူနဲ့အတူစေတသိက်တွေဖြစ်တာပဲဟောပရိသန်နေတည်ပြီးပရိသန်နေစိတ်နဲ့အတူစေတသိက်တွေဖြစ်တာအဲ့ဒီနံတရားတွေကဘယ်နံတရားပဲဖြစ်ဖြစ် အချင်းချင်းခြေစုပြုနေတယ်အညာမညာပစ္စည်းချင်းချုပ်မှရင်နာမခန္ဓာ၄ပါးချင်းချင်းခြေစုပြုနေတယ် ဆရောခန္ဓာအရူပိနောဆိုတာနာမခန္ဓာခန္ဓာ၅ပါးရှိတာကိုယူဘခန္ဓာပြုတ်လိုက်ဉာဏနာခန္ဓာ၄ပါးအဲ့ဒီနံတရား၄ပါးနံခန္ဓာ၄ပါးဟာအညာမညာပစ္စယတတ္တိဖြင့်ခြေစုပြုတယ်အညာမညာဆိုတာကသုံးကြောင်တောက်ရောက်တို့လိုပေါ့ချင်းချင်းပြန်ပြန်လာလာခြေစုပြုတယ်ဒီလိုမှတ်တာနောက်တစ်ခုကတော့မဟာဘုတ်၄ပါးယုတ်က28ပါးရှိတယ်ယုတ်28ပါးထဲမှာ မဟာဘုတ်ကသူတို့ချင်းချင်းလဲချင်းချင်းပြန်ပြန်လာလာကြမဟာဘုတ်ကသူတို့ချင်းချင်းလဲမိတယ်သူများကိုလဲမိတယ်သူ့ကိုလဲမိခံနိုင်တယ်အဲ့လိုမျိုးခါကြောင့်မဟာဘုတ်ကြတော့အချင်းချင်းအပြန်ပြန်လာလာကျေစုပြုဆိုလိုတာကတော့ပထဝီဓာတ်ရှုမှတ်နေဉာဏ်နဲ့ဓာတ်သဘောတဘာဝတွေချင်းချင်းပြန်ပြန်လာလာဖြစ်နေတဲ့အတွက်သိနိုင်တယ်ဒါကိုပြောလို့ရင်းပါတယ် တခြားအရာကြည်ပြန်တော့လည်းဒီတိုင်းပါဘုန်းကြီးတို့တေဇောတော်ကိုကြည်ရင်ဟုတ်လားဉာဏ်နဲ့တတ်သောသဘာဝတွေကအချင်းချင်းပြန်ပြန်လာခြေစုပ်ပြုနေသိနိုင်တယ်ခန္ဓာလေးပါလည်းဒီတိုင်းပဲနော်ခန္ဓာဝတ်မှာဘုန်းကြီးကြည်နေနေပဲခံစားမှုရတယ်ဓမ္မဆိုဓမ္မခံစားမှုနော်မကောင်းတဲ့တင်ဆိုမကောင်းမှုခံစားမှုရတယ်ခံစားမှုတွေဒီမှတ်သားမှုကလည်းပေါ်လာတာပဲဒါပါပဲညာပဲဒီမှတ်သားမှု နောက်ဒီပေါ်မှာစိတ်ဆော်တဲ့စိတ်စေတနာဒါတွေလည်းဖြစ်သွားသိမှုဝိညာဉ်ဒါတွေလည်းဖြစ်သွားတယ်အဲ့လိုမျိုးလေးအဲ့တော့မဟာဘုတ်၄ပါးဓာတ်ကြီး၄ပါးပေါ့ဓာတ်ကြီး၄ပါးလည်းချင်းချင်းပြန်ပြန်လာလာကျေစုပြုတယ်အညာမညာတတ္တိပြီးကျေစုပြုတယ်ဒီလိုမှတ်ထားပေါ့မဟာဘုတ်၄ပါးဓာတ်ကြီး၄ပါးသူလိုပဲနော်ဘုန်းကြီးတို့ မဟာသီရိပဒံတောက်တန်ကြတော့ဓာကြီးလေးပါလို့ခေါ်တယ်ဒီမှာကြမဟာဘုံလေးပါအတူတူပဲအကျန်တဲ့ယုတ်တရားတော့ဥပါဒာယုတ်ကသူများမှီပြီးတော့ပဲသူဖြစ်တယ်သူတို့ချင်းချင်းပြန်ပြန်လာလာမမှီနိုင်မဖြစ်နိုင်ပြီးတော့မှအဓိကအောက်ကလေးရေးကြည့်တာပေါ့နော် အောက်ကနေကနေနာမရူပအញ្ញမဉ္ဇဏ်အញ្ញနာမရူပအញ្ញမဉ္ဇပစ္စေနာမြဒါလေးနားလေးအောင် လုပ်ဖို့ရည်ကြည်တယ်နော်ဘုန်းကြီးတို့ဒီပါဠိလေးရဲ့ဒီခါကြီးကျတို့ဒီမတ်စုပေးတာဒီနေ့မတ်စုအောက်ဆုံးပိုက်ကိုကြည့်ကြမတ်စုဒီပထမမတ်စုကြီးပေါ့နော်အောက်ထက်ဒီအဲဒီမှာပရိသန်သုတ်တန်ဒီအပေါ်နည်းနည်းတင်လာသုတ်တန်ဒီပြီးတော့မှဒီမှာရပြီဒီဟာလေးတွေကိုပထမနားလည်ထားအဲ့မှာဒီမှာဘုန်းကြီးတို့ကအဘိဓမ္မာနေတဲ့သုတ်တန်ဒီတွေမကွဲဘူးပေါ့နော်ပရိသန်တွေခါဆို ဟိုဝီထီလေးဝီထီဇာလေးလည်းပြချင်တယ်ပရိသန္တိဝီထီပါတဲ့ဝီထီဇာလေးပေါ့ပရိသန္တိခါဆိုပရိသန္တိစိတ်ရဲ့ပရိသန္တိစိတ်မှာ ဥပထီပင်ရှိတာပေါ့နော်အဲ့ဒီပရိသန္တိစိတ်ရဲ့ဥပအချိန်ကာလလေးပဲပရိသန္တိခေါ်တာအဲ့ပရိသန္တိစိတ်ရဲ့ချိန်ကာလလေးမှာပရိသန္တိတီးနေတဲ့ချိန်ကာလလေးမှာပရိသန္တိစိတ်ဖြစ်တယ်နော်ပရိသန္တိချိန်ကဒီမှာ နော်ဒီဇာကြည့်မယ်နော်ဒီဇာအောက်နည်းနည်းချလိုက်ဘုန်းကြီးပုံနဲ့ကိုယ်ရင်းနေအဲ့ဒီဒီဇာလေးအောက်နည်းနည်းချမယ်ဒီဇာအဲဟုတ်ပြီဒီဒီပရိသန်နေစိတ်လေးအပေါ်ရောက်သွားပြီအောက်နည်းနည်းဆွဲလာဒီဒီဘုန်းကြီးပုံနဲ့ကိုယ်ရင်းနေအောက်နည်းနည်းချရင်အိုးမဟုတ်ဘူးအဲ့ဒီအဲရပြီဒီဒီပရိသန်နေစိတ်လေးမှာဥပ္ပတိပင် ဒီဥပခိုက်တမှာပဲသူကဒီပရိသန်တွေခါလို့ခေါ်တယ်သူရဲ့ဒီအဘိဓမ္မာနီးကအခုအဘိဓမ္မာကိုပဋ္ဌာန်းဆိုအဘိဓမ္မာကိုဗျာအဘိဓမ္မာသင်နေတာဆိုတော့ဒီပရိသန်တွေစိတ်မှလည်းဥပတိပဲဒီဘဝစိတ်မှလည်းဥပတိပဲဥပတိပဲဒါပဲဖြစ်ဒီပြက်ဒါပဲသွားတာဒီပရိသန်တွေစီဥပအခိုက်တန့်လေးမှာပဲအဘိဓမ္မာနီးလို့ဆိုရင်ဒါပရိသန်တွေခါခေါ်တာအဲ့ဒီပရိသန်တွေစိတ်ရဲ့ စိတ်ဖြစ်ပြီးဆိုသူ့ရဲ့စေတသိက်တွေပါမယ်ပြီးတော့အဲ့ချိန်မှာကမ္မဇာယုတ်နော်ဒီကမ္မဇာယုတ်အောက်မှာဘုန်းကြီးနည်းနည်းခွဲပြတာအဲ့ဒီပရိသန္တိစေရဲ့ဥပပြီးတော့ပထမထီနောက်ပြီးဥပဥပပြီးတော့ထီထီပြီးတော့ဘယ်ပေါ့ဥပထီဘယ်ဘယ်ဆိုဒီစိတ်ကပြတ်နော်ပရိသန္တိစေဥပခါလေးပဲဒါကိုပရိသန္တိကာပြီးတော့မှဒီလိုမှတ်ချင်တာဒါပဲပုဒ္ဓိခါကြဒီပရိသန္တိစေရဲ့ ထီကာလအနေပြီးတော့ဒီသုတိကာလဒီဘဝင်တံဝသုတိမတံမီကာလတောင်ဒါတွေကတော့ဘုန်းကြီးတို့ပိုတိကာလခေါ်တယ်နော်သေသွားတဲ့ခါကျရင်တော့သေတိကာလတဘောမှာသေတိကာလတိုင်အောင်ပေါ့နော်ဒါကိုသုတိကာလတောင်ဒါဟာဘုန်းကြီးတို့ပဝတိကာလမသိမချင်းကာလပေါ့သေတိကာလတောင်ပဝတိကာလဒါကဗိဓမာလို့ဒါပေမဲ့ဘုန်းကြီးတို့ဘယ်လိုသွားရောနေလဲအောက်မှာကြည့်လိုက်တောက်တာနီလေးကြည့်မယ်ပေါ်နေနဲ့တင်ပြလိုက် တုတ်တန်နေကြလို့မဟုတ်အမိဝန်းလေးမှာနေတဲ့ချိန်ကာလပတ်လို့မမိုးမီကာလအတွင်းကိုပရိသန်နေကတုတ်တန်နေရလို့ပေါ့ပုဒ္ဓိခါကြောင့်မွေးသည်မှာသေသည်ကာလတည်းပုဒ္ဓိခါအဲ့လိုခွဲပါအခုကဗိဓမာဗိဓမာလေးလာရင်ဗိဓမာနီးနဲ့သိရမယ်တုတ်တန်တရားတွေနာတွေကတုတ်တန်နီးနဲ့သိထားနော် အောက်ကိုနည်းနည်းလေးတင်လိုက်ဦးမယ်ဒီမဆုအောက်မှာဆက်ကြည့်လိုက်ဦးနော် အဲဒီလူပုံမှာဘုန်းကြီးတို့ခုလူပုံမှာပြိတ္တနေနေကြပြီဟိုဘဝတစ်ခုအသေးပြီခုလူဘဝရောက်လာတယ်လူဘဝရောက်လာပြိတ္တနေတည်တာပေါ့ဗျာအပြိတ္တလူဘဝပြိတ္တနေစိတ်ဖြစ်တယ်ပြိတ္တနေစိတ်နဲ့တူစေတသိက်ပါတယ်နော်စေတသိက်နဲ့တူပြီးတော့ကမ္မဇကလရုပ်ပေါင်းဘလောက်ပါလဲဆိုတော့ဓာတကလနော်ဘာဝဓာတကလဝိတုဓာတကလပလစီ30ရုပ်ပေါင်း30ပေါ့နော် ဒီထဲမှာအဓိကကြတာက ပြောချင်တာအပေါ်နည်းနည်းတင်လိုက်မယ်ဒီထဲမှာဘုဒ္ဓတ္တကလပြီးတော့ကမ္မဇကလစီ30တပြိုင်နက်ဖြစ်တယ်နော်ဒီမဆုတွေပေါ်နည်းနည်းတင်မှာအောက်ကမဆုတွေနော်ထိုပရိသန်နေစိတ်ကြည့်မယ်အော်ထိုပရိသန်ပရိသန်နေစိတ်နာမကရလေးပါချင်းချင်းအဲ့တော့ခုနက ပြောချင်တာကဒီပရိသန်နေစိတ်မှာစိတ်နဲ့တူစေတသိက်ဖြစ်တယ်ပြီးတော့ကမ္မဇကလ3စီးပါတယ် ကမ္မဇကလ၃စီးအတူတကွတပြိုင်တည်းဖြစ်တယ်ဒါပေမဲ့လို့ဒီကမ္မဇဓာတကလဆိုဒီခန္ဓာကိုယ်ကြီးပေါ့နော်ဘာဝဓာတကလကတော့ဘုန်းကြီးလို့ဆိုမြို့သားပုံဘာဝဓာတကမြို့သမီးဆိုဣတိဘာဝဓာတကဝုဒ္ဓဓာတကဟရိယဝတ္ထုကိုပြောတယ်အဓိကဒီဟရိယဝတ္ထုလေးပြောချင်တာအရိတန်လေးစိတ်မှာအပြင်းပြန်လန်းလန်းကျေစုပြုတယ်ဆိုတာဒီဟရိယဝတ္ထုလေးကိုပြောတာဒီ နော်ဒီပရိသန်နေစေဒီပရိသန်နေစိတ်မှာပရိသန်နေစိတ်စေတသိက်ဒါတွေကနာမခန္ဓာချင်းချင်းဒါနဲ့အတူတူပဲနော်စတာတော့ခန္ဓာအရူပိနာအញ្ញမညာသာသာတာဖြစ်စင်းတော့ပရိသန်နေစိတ်ဖြင့်စေတသိက်ဖြစ်ဒါတွေကချင်းချင်းပြန်ပြန်လာကျေစုပြုနော်နောက်ယုတ်တရားထားလိုက်အခုပြောချင်တာအောက္ကဏိကတိနာမရူပအောက္ကဏိကတိပရိသန်နေခဏ၌နာမရူပနာယုတ်နော်ပရိသန်နေစိတ်ဖြစ်ရင်နာယုတ်ဆိုတာဖြစ်တယ် နော်အဲနာယုတ်ဆိုနာငါစိတ်စိတ်တိပဲယောဂခုနယောဂလဒီမှာကလစီ3ခုယုတ်ပေါင်း30အဲ့ဒီထဲမှာဝိတုဒ္ဒတကဟရိယဝတ္ထုဒါအရေးကြီးတာအဲ့ဒီဟာဟရိယဝတ္ထုလေးကိုဘုန်းကြီးအဓိကပြောခြင်းလို့ဒီစိတ်ဆိုတာဘယ်မှာမှီဖြစ်လဲဆိုဘုန်းကြီးတို့ဟိုဓာရ6ပါအာယုံ6ပါဒီဝိထီတွေပြောစဉ်ခါကလေဒီဆရာတော်ဘုရားကြီးရဲ့ဆောင်းပုံလေးပြောခဲ့တယ်မနောဟရိယဓမ္မထင်ပြမနတိ လေးပြီးမနာဘူးမနောဝိညာဉ်စိတ်တရားဘယ်မှာဖြစ်လဲဆိုရင်မနောဒွါရနော်ဓမ္မယုံကြံတွေးစရာယုံမနောဘဝင်จิตယုံမနောဘဝင်จิตဘယ်မှာဖြစ်ဟရိယဝုထုပေါ်မှာမိပြီးဖြစ်တယ်နော်ဒါကြောင့်မို့ဒီဟရိယဝုထုနဲ့ဒီပရိသန်နေစိတ်ခိုက်တာမှာဖြစ်တာတော့ဒီကာတတကလနဲ့ဒီယုတ်တွေကာယတတကလကာယဘာဝကာယတတကာယယုတ်ဖြစ်မယ်ဘာဝအိဒီဘာဝယုတ်ယောသားသူမျိုးသား ရုပ်မျိုးသမီးဆိုမျိုးသမီးရောဝတ္ထုဓာတ်ဆိုအဲ့ဒီထဲမှာကအချင်းချင်းပြန်ပြန်လာလာခြေစုပ်ပါဝတ္ထုပဲဟရိယဝတ္ထုပဲဒီပရိသန်နဲ့စိတ်တွေကဒီဟရိယဝတ္ထုပေါ်မှာအမိပြုပြီးဖြစ်တာဒါကြောင့်ဒီခါနဲ့သူတို့အပြန်ပြန်လာလာခြေစုပ်ပြုတ်တယ်ဆိုဒါကိုပြောတယ်ဟရိယဝတ္ထုရှိလို့ဒီပရိသန်နဲ့စိတ်ဆိုတာဖြစ်လာဒီဟရိယဝတ္ထုပေါ်မိပြုပြီးဖြစ်တာနော်ဒါပေမဲ့ဒီရုပ်တွေကတော့သူတို့အပြန်ပြန်လာလာကျန်တဲ့ဂါတတကလာတို့ဘာလို့အပြန်ပြန်လာလာမဖြစ်ဘူးနော်ဝတ္ထု အရိယဝတ္ထုယောဂအရေးကြီးခုနကလေဒီဆရာတော်ဘုရားကြီးဆောင်းပုံလေးနဲ့ကပ်မှလိုက်ဖို့ရှင်းမနောဟရိယဓမ္မထေမြမနတိလေးလီမနာဘူးမနောဝိညာဉ်စိတ်ဒီမနောဝိညာဉ်ဆိုပဋိသန္ဓေစိတ်ဆိုလို့မနောဝိညာဉ်စိတ်စိတ်ဆိုတာအကုန်လုံးမနောဝိညာဉ်နော်အဲ့ဒါဟရိယဝတ္ထုယောဂပေါ်မှာမိပြုပြီးဖြစ်တယ်ဒါကြောင့်မို့ဒီပဋိသန္ဓေတီးလာပြီဆိုပဋိသန္ဓေစိတ်နော်ဒီမှာဖြစ်တာတော့တကယ်တော့ဖြစ်တာတော့ဒီပလစီ၃စီလုံးဖြစ်တယ် အချင်းချင်းပြန်လှန်လှန်ဖြစ်တာတို့အတူတူကဖြစ်တာတို့ဆိုတာကတော့ပရိသန်နေစိတ်နဲ့ဟရိယဝတ္ထုပရိသန်နေစိတ်စေတဟရိယဝတ္ထုဒါကြတော့ဟရိယဝတ္ထုပေါ်မှာဒီပရိသန်နေစိတ်ကမိဖြစ်တယ်နော်ဒီပရိသန်နေစိတ်ဟရိယဝတ္ထုဒီလိုပြန်ပြန်လှန်လှန်ဖြစ်တယ်လို့ဆိုလို့ရင်ချင်းချင်းဒီမှာအတူဖြစ်ကြတယ်မိရလည်းဖြစ်ကြတယ်နော်အဲတခုနဲ့တခုဒီဟရိယဝတ္ထုပရိသန်နေကချင်းချင်းလည်းမိတယ်အတူတကွာလည်းဖြစ်တယ်မိလို့လည်းဖြစ်တယ်ဒါကိုပြောချင်တယ်နော် ပြီးတော့မှပရိသန်နေစိတ်နဲ့ဟရိယဝတ္ထုကျင့်တဲ့ကာမဇဂလ၃စီးဒီထဲမှာဟရိယဝတ္ထုကျင့်ကျန်တဲ့ကလစီတဲ့7ပါးကလစီတခုတူမှာ7ပါး7ပါးရှိတယ်ဟရိယဝတ္ထုကျင့်တော့ဒီမှာကျန်တဲ့ကလစီတဲ့ကျန်သေးတယ်နော်အဲဒီကျန်တဲ့ကလစီပေါ့ဆိုချင်တာနော်ဟရိယဝတ္ထုကကြတော့အပြင်းပြန်လာတာဖြစ်နိုင်တယ်ဟရိယဝတ္ထုကျန်တဲ့ကာမဇဂလဒီကလတွေအကုန်ပေါင်းပြောတာအဲ့ဒီကလ စီကအတုတကွာပဲဖြစ်တယ်ဒါကိုပြောချင်တယ်နော်အဲလိုအောက်ခဏိခဏိဆိုတာကဒီကြံတဲ့ရုပ်တွေကြတော့အတုတကွာမဖြစ်ဘူးဒါကိုပြော အတုတကွာဖြစ်တယ်ပေါ့လေအချင်းချင်းပြန်ပြန်လာတာမဖြစ်ဘူးနော်ကြံတဲ့ဂါတတကလဘာဝတတဒါလေးကြည့်ထားမယ်နော်ပရိသန်ဘာအဲကြတော့ဘာသိရမလဲဒီပရိသန်နေတီပုံသိရပရိသန်နေစိတ်ဖြစ်မယ်ပရိသန်နေစိတ်ဖြစ်စေတသိက်ဖြစ်မယ် ပရိသန်နေစိတ်စေတသိက်ဖြစ်တာနေပြိုင်နေဂါဒတကလဘာဝတတကလဟုရုတတကလစီ30တခါလည်းပါလာပြီဘလောက်ကလလရေကြီးလေးသေသေးဒီကလစီ30ကလစီ3စီကပါတယ်ဒီလိုမှတ်ထားအဲ့ဒီထဲမှာတကထပ်ပြီးခွဲရမှာကဒီတဲ့ဒီဝတ္ထုဟရိယဝတ္ထုဒီဟရိယဝတ္ထုလေးနဲ့ပရိသန်နေစိတ်ဒါလေးကတော့ချင်းချင်းပြန်ပြန်လာမိပြုဖြစ်တယ် နော်ချင်းချင်းပြန်ပြန်လာလာလည်းကျေးဇူးပြုတယ်အတူတူကလည်းဖြစ်တယ်မိယူလည်းဖြစ်တယ်ကြံတဲ့ဟာတွေကတော့ကာတဘာဟရေယဝတုကျင်တဲ့တတကလဧကကတော့ဘာဖြစ်မလဲအတူတူပါဖြစ်တယ်မိယာအနေနဲ့ဖြစ်တယ်အဲ့ဒါလေးကိုယ်ကိုယ်ပြပြသိထားဖို့ရည်ကြည်တာပေါ့နော်ဒါကမူရင်ဟောတာလည်းတရား စတော်ခန္ဓာအရူပိလောအညမညာပစ္စေနာပစ္စယောဒါကဘုန်းကြီးတို့ကပရိသန်နေစိတ်မို့ပရိသန်နေတကယ်လို့ဒီပစ္စဝိညာဉ်စိတ်တွေဆိုရင်လည်းပစ္စဝိညာဉ်ဖြစ်ရင်သကုညစေဖြစ်ရင်သဘာစိတ်တာဒါနာစိတ်ခုနှစ်ခုဖြစ်မှာပဲဒီမှာလည်းအတူတူပဲရူပယုံအာယုံပြည့်ပြီးတော့မြင်သိစိတ်ဖြစ်ပြီးရောဒီမြင်သိလေးအာယုံလေးဟာကောင်းတာမြင်ကောင်းတာခံစားရမယ်ဟာဒါပဲစုပဲအမှတ်သားမှုကဖြစ်တယ်နော် ဟောစိတ်ဆိုကြောင်းကြဆိုင်မှုစေတနာဒီပေါ်မှာလည်းစေနာလည်းရောက်သွားမယ်ပြီးတော့ခါကျအများကြီးပေါ့လေဒီပေါ်မှာကြောင်းကြဆိုင်တာလေးဉာဏ်နဲ့သိလိုက်တာလေးကိုကိုယ်ရဲ့အပေါ်မှာမှုတည်တာဘယ်လိုဖြစ်တယ်ဆိုသင်္ခါရခန္ဓာသဘောအများကြီးပဲဒီမြင်သိစိတ်လေးဖြစ်လိုက်တယ်ရောက်ကျင်တာကတော့ဒီအာယုံလေးတစ်ခုအာယုံပြုပြီးမြင်သိစိတ်ဖြစ်တာမြန်တယ်ဒီခန္ဓာ၄ပါးအတူတူက အဲအချင်းချင်းပြန်ပြန်နှိမ့်မှန်မှန်ပြန်ပြန်နာနာမိပြုဖြစ်နေတယ်ဒါလေးမှတ်ထားဖို့ပါဒါကမှတ်ထားဖို့ဘယ်စိတ်မဆိုရင်စေတသိက်ပါအဲ့ဒီဘယ်စိတ်စေတသိက်မဆိုရင်ဒီနံခန္ဓာ၄ပါးရှိတာပေါ့အဲ့ဒီနံခန္ဓာ၄ပါးချင်းချင်းပြန်ပြန်လာလာခြေစုပ်ပြုတ်တယ်ဒီလိုမှတ်ထားနောက်ယုတ်တရားတွေယုတ်တရားတွေကြာဥပါဒယုတ်ကသူများကိုမှီပြုတ်မှဖြစ်တယ် နော်မိပြုပြီးမှဖြစ်တဲ့အတွက်အဲဒီမှာပြန်ပြန်လာလာမဖြစ်နိုင်အညာမညာမဟာဘုတ်၄ပါးပဲပြန်ပြန်လာလာမဟာဘုတ်၄ပါးတော့ခွန်ကြီးတို့ထင်ရှားတော့ဗောနော်တရားရှုမှတ်နေပုံထင်ရှားတယ်နောက်ဒါတွေဖြည်းဖြည်းချင်းပြောမယ်အောက်ကနေကနေဒါလေးသိချမှတ်ထားဖို့ကဒါလေးကနည်းနည်းလေးခက်လို့ပရိသန်ဒီအခါလေးကိုပြောတယ်ပရိသန်ဒီကားလို့ခုနလိုဗိဓမာနေသုတ်တန်ဒီခွဲတာ တုတ်တန်ဒီသွားမယူလိုက်တုတ်တန်ဒီသွားယူရတာရှုပ်ကုန်တော့နော်တချို့ဘုန်းကြီးတို့ဒီအာနာပါနရှူရင်နဲ့ဝင်လေထွက်လေကတိတ်တိမ်မွေ့သွားတယ်အသိညာလိုက်မမီတော့အဲ့ဒီကာလမျိုးဆိုရင်ဒီဝိသုဒ္ဓိမကအထိဘိဓမာခါကိုရည်ဝဲပြီးပြောတာနော်ပဋိသန္ဓေတီးနေတဲ့ခါဆိုတာကဘယ်ချိန်လဲပဋိသန္ဓေစေဥပခိုက်တံလေးပြောတာ အဲ့ဒီခိုက်တန့်လေးမှာသူကအသက်မရှူဘူးစိတ်ဖြစ်ခါတာလေးဥပထေပရိသန်နေစေဥပဒီခဏလေးပဲပရိသန်နေစေဥပခိုက်တန့်လေးဆိုတော့ဘာမှကိုပြီးတော့ကလလရေကြီး ခိုက်တန့်လေးပဲရှိသေးတယ်နော်ကလလရေကြီးခိုက်တန့်သေးသေးနော်အပြောက်ဆဲလေးအဲ့ဒီအခိုက်တန့်လေးမှာအသက်မရှူတဲ့ပုံကိုယ်ထဲမှာမိဝမ်းထဲမှာပရိသန်နေနေတဲ့ပုံကိုယ်ဆိုဝိသုဒ္ဓိမကအဲ့ဒါကိုရည်ရွယ်ဖွင့်တယ် အဲ့တော့စေပညာအနေနဲ့ကြည့်တဲ့အခါကျတော့သူတို့ကဒီမိဝမ်းနဲ့နေသမျှကတော့သုတ်တန်နီနဲ့သွားကြည့်တာ။ဩမိဝမ်းနဲ့မှအသက်ရှူသေးတယ်ဆိုတော့ဒါနဲ့သွားပြူယူလာ။နော်အဲ့ဒါဒါကဘုန်းကြီးတို့ကဘယ်လိုနီးနဲ့နားမလဲဒါဩဒါပြီးတော့မှနီးနဲ့ဟောဒါသုတ်တန်နီနဲ့ဟောထားတာ။ဒါကြောင့်အခုစတင်တဲ့အခါအဲ့ဒါတွေကွဲကွဲပြားပြားသိသွား။စမသိမှုထားရင်အဲ့ဒီပရိသန္တိခါခွဲတာကရှုပ်ထွေးနေတာနှစ်မျိုးရှိအောင် ကိုသိတာဒီနည်းနဲ့သုတ်တန်နည်းနဲ့သိတာဗိဓမာနည်းနဲ့မသိဘူးမသိတော့သုတ်တန်နည်းနဲ့ဟောတဲ့နေရာဗိဓမာနည်းနဲ့သွားကြည့်လိုက်မယ်ဆိုကုန်ရှုပ်ကုန်တာနော်ဗိဓမာနည်းနဲ့ဟောထားတဲ့နေရာမှာသုတ်တန်နည်းနဲ့သွားချင်းရှုပ်ကုန်တာပဲခုနကဘုန်းကြီးတို့တွေကကြားတော့တိမ်မွေ့လာတိမ်မွေ့သွားတဲ့ခါမှာဝိသုရိမကဘာပြောသွားလဲဆိုတော့လေလေးတိမ်မွေ့သွားမမြင်ရတော့မမြင်ရတဲ့ခါကျတော့ညာဘက်နှာခေါင်း အဲသက်ရှူတာအတန်ဒီဘက်မှာနှာခေါင်းဘဝမှာအတိလေးကတ်တာဘယ်ဘက်နှာခေါင်းဘဝမှာအတိလေးကတ်တာဘယ်ဘက်မှာဆေးအတန်အဲလိုကတ်ထားပြီးညာနဲ့တတိနဲ့ဆင်ញင်ရငါသေသွားတဲ့ပုဂ္ဂိုလ်မဟုတ်ဘူးအမိဝမ်းနဲ့မှာပရိသန်နေတီးနေတဲ့ပုဂ္ဂိုလ်မဟုတ်ဘူးအဲ့မှာသူကပုဂ္ဂိုလ်9ယောက်လောက်ပြောသွားအငင်းခုံတွေဖြစ်မှာဆိုတဲ့အတွက်တချို့ကြဒီဗိဓမာနေသုတ်တန်နေပရိသန်တွေကဗုဒ္ဓခါတွေမကွဲတဲ့အတွက်ဘုန်းကြီးအိမ်မှာ သိတဲ့ပုံကိုပဲအဓိကထားပြောဝိသုရိမကပုံကို9ယောက်ကိုဥမာပေးသွားသိသွားတဲ့ပုံကဘယ်တော့မှတက်မရှင်တော့မရှူတော့အဲ့ဒါလည်းသိကြတော့ဘုံရအဲ့ဒါကိုများသွားပြန်ပြောပါဟောငါသိသွားတဲ့ပုံကမဟုတ်ဘူးငါအသက်ရှင်နေတဲ့ပုံကအသက်ရှူနေတဲ့ပုံကဒီဝင်လေထွက်လေကိုတတိညာတတိသမารိညာအားနည်းလို့မသိတာပဲတတိသမารိညာအားကောင်းလာသိလာလိမ့်မယ်ဒီလိုလေး ဆင်ញင်နှလုံးသွင်းပြီးတော့နှာခေါင်းဝါလေးညာဘက်နှာခေါင်းဝါသုံးဖို့ပြန်အတိလေးကပ်ခြင်းတိမ်တိမ်မို့မို့လေးပြန်တွေ့လာနော်အဲ့ဒီအဲဒီမှာအဲ့ဒီတည်းမှာပုဂ္ဂိုလ်9ယောက်ကိုဥမာပေးတာကဒီဗိဓမာနီးနဲ့ပရိသန်နေကောက်ရည်ရွယ်ပြီးပြောပါတယ်လို့ဒါလေးမှတ်ထားမယ်နော်ဒါကဘုန်းကြီးတို့ပစ္စယနေတာအနေနဲ့ဒီနေ့ပြောဟောတာနော်ဘုန်းကြီးဒီနေ့ဘာပြောကြံလဲဆိုတော့ ပညာဝါဒအနေနဲ့နည်းနည်းလေးနှီးနှောပြခြင်းဒီဘက်ကညာဘက်ကမှတ်စုတွေအပေါ်တင်မယ်ဒီကဟွန်းဟောတင်လိုက်မယ်နော်အောက်ကအပေါ်ဆက်ဟောတင်တော့ဟောတင်လိုက်ဒီနားမှာဒီဒီမှာတစ်ခုရှိတယ်နော်အဲဟုတ်ပြီဒီမှာဘုန်းကြီးတို့အញ្ញမညာပစ္စည်းမှာကြတော့ဒီရဲ့အဆုံးမှာရေးထားပါဒီအောက်ကဇေယျပေါ့အောက်ကဇေယျကွက်မှာ ကုသလောကုသလတအချင်းချင်းကို ကုသိုလ်ကုသိုလ်ချင်းမှချင်းချင်းရတယ်အာကုသိုလ်အာကုသိုလ်ချင်းချင်းဗျာကရဗျာကရချင်းချင်းဒါပဲရတယ်နော်အဲ့ဒါမျိုးမှတ်ထားအောက်ကိုဆက်ကြည့်မယ်အောက်ဆုံးဒီရောအညာမညာဆိုပြီးဒီဒီဒီစေအောက်ကိုဆက်ဆွဲသမှတခါအောက်ဆုံးနာလေးနောက်တဒီဘက်ဘက်ကဘက်ဘက်ကဟောခုနစေကအောက်အောက် အညမညာဒီမှာဥရတူကြီးအောက်ကိုဆက်သွားမယ်အဲအောက်နာလေးမှာနောက်ဆုံးမဆုလေးတကူအောက်ကိုဆက်သွားမယ်အောက်ကိုဟောဟောအဲဒီမှာဒီမှာဒီဟာလေးနဲ့ရှင်းပြခြင်းနော်ခုနကဒီဘက်ကဇရာကဒီခါရပေါ်ဇရာပြန်လာအောက်ကဇရာမဟုတ်အဲဟုတ်ပြီဟုတ်ပြီဒီဇရာလေးဒီဇရာနဲ့ရှင်းပြမယ်နော်ဒါလေးကြည့်ခြင်းဘုရားကဒီပညာဝါဒမှာကြတော့ ကုသိုလ်ကုသိုလ်ချင်းချင်းအကုသိုလ်အကုသိုလ်ချင်းချင်းဗျာကရဗျာကရချင်းချင်းဒီလိုဟောတာနော်အဲကုသိုလ်ကုသိုလ်ကုသိုလ်ချင်းချင်းကြတော့ဘုန်းကြီးတို့ဒါကဗျာကရောဗျာကရတခုနပေါ်ပြန်တက်လောင်တခါဘုန်းကြီးတို့ဒီဘက်မဟုတ်ဒီဘက်ကပါဠိဆရာဒီပါဠိပါဠိခုနဟုတ်မဟုတ်အဲ့ဒါဒီတိုင်းထားတဲ့ဆရာဒီဘက်ကပါဠိအင်းဗျာကရောဗျာကရသာဟုတ်ပြီအပေါ်ပြန်တက်ခြင်း အပေါ်အပေါ်ဟာအော်အပေါ်ပြန်တက်လို့မရအောက်ပြန်ဆွဲခိုင်းတယ်ဘုန်းကြီးပြောတာမှအောက်ဆွဲချအောက်ဆွဲချတယ်အပေါ်နားလည်းခုနပါဠိလေးတွေရှိသေးတယ်ဟုတ်ပြီအဲဆွဲချဆွဲချဆွဲချဟုတ်ပြီဒီမှာအပေါ်နားဆွဲချလောက်ဒီပါဠိလေးအဲဟုတ်ပြီဒီမှာဒါလေးတွေပြောခြင်းအဲဘုရားကပညာဝါဒမှာကြတော့ ဒီအချင်းချင်းဖြစ်တယ်ဆိုကုသိုလ်ကုသိုလ်စိတ်ချင်းချင်းကုသိုလ်စိတ်ဖြင့်စေတသိက်ဖြင့်အကုသိုလ်စိတ်ဖြင့်အကုသိုလ်စေတသိက်ဖြစ်မယ်ဝိဘက်ကရိယာစိတ်ဖြင့်စေတသိက်ဖြစ်မယ်အဲ့ဒါကြောင့်အချင်းချင်းဆိုအဲ့ဒါပဲရတယ်ကုသလောကုသလတာကုသလောဖြာကတတာနော်ဒီမှာတော့ဘုန်းကြီးတို့ရေးတာပဲကုသလောဓမ္မကုသလတာတာသာသာပစ္စိဏပစ္စယောအဲ့ဒီမှာတခါသူကဘာဟောလိုက်လဲဆိုတော့ ဒီကုသိုလ်မှာကနာမခန္ဓာ၄ပါးအချင်းချင်းပြောတာကိုရူပခန္ဓာပြောတာဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာဒီခန္ဓာ၄ပါးကအာယု6ပါးပေါ်မှာမိပြီးဖြစ်လိမ့်မယ်ကိုယ်မှာ မျက်စိနားလျော်ကိုယ်ဆယ်ရှိတော့အာယု6ပါးနဲ့ပေါင်းစုံတိုက်ဆိုင်မိလာတဲ့အခါမှာဖြစ်နိုင်နော်ဟိုမှာဘုန်းကြီးဆိုတဲ့ယုတ်ကိုအာယုပြုပြီးတော့ဟုတ်လားခံစားမှုကြည်ညိုတဲ့ခံစားမှုဖြစ်နိုင်မယ်မကြည်ညိုတဲ့ခံစားမှုဖြစ်နိုင်မယ် ဟောဒါဘယ်သူပဲပဲဝါပဲမှတ်သားမှုတင်ညာဖြစ်နိုင်တယ်ဒီပေါ်မှာဟုတ်လားအခန်းမကောင်းတဲ့ခံစားမှုဖြစ်နေမကောင်းတဲ့စိတ်စိတ်နာတွေဒါတွေလည်းဖြစ်နိုင်တာပေါ့နော်တိတဲ့စိတ်ဒီဟာတွေကအဲ့ဒီမှာဘုန်းကြီးတို့ကဒီအာယုံကိုမိပြုဖြစ်တဲ့စိတ်စိတ်တိတ်တွေမှာခံစားမှုဆိုတော့ဝေနာလေးတစ်ခုကိုကိုကသိနေမယ်ဆိုရင်ကြံတဲ့အရာတွေကလည်း ကုသလောဧကောခန္ဓောကုသိုလ်ဖြစ်မဲ့ရတော့ဒီဆရာတော်အာယုံပြုပြီးတော့ဟုတ်လားဟိုကဒီခန္ဓာကိုဓမ္မတွေကိုဓမ္မဒုက္ခခန္ဓာတရားတွေသင်တဲ့အခါကျသဘောကျတဲ့ခံစားမှုပေါ့နော်အဲ့တော့ကုသိုလ်တရားတွေဖြစ်တဲ့ဆိုတော့ကုသလောဧကောခန္ဓောဝိရခန္ဓာတကူကုသဏောဖြစ်မယ်ကျန်တဲ့ဒီဟာဩဒါဆရာတော်တန်ပဲဒါဆရာတော်ရုပ်ပဲမှတ်သားမှုသင်ညာနော်အဲ့ပုံမှာစိတ်ကရောက်သွားတင်ပြီးတဲ့ချိန်မြစိတ်စိတ်နာကောင်းတယ် သိနေတဲ့စိတ်လေးကျမ်းတဲ့ခန္ဓာသုံးပါးလို့အညမညာပစ္စည်းနဲ့ဒီမှာတော့ဘုန်းကြီးတို့အညမညာပစ္စည်းပြောရင်တော့ဒီနေရာမှာကုသလောကုသလဒါနဲ့အတူတူပဲကုသလောကုသလကုသလောဓမ္မကုသလသာဓမ္မသာသာသာတာပစ္စည်းနာပစ္စည်းကုသလောဧကောခန္ဓာတိဏနာခန္ဓာနာအညမညာပစ္စည်းနာပစ္စည်းကိုကအညမညာပစ္စည်းပြောနေတာပေါ့နော်ကုသလောဓမ္မကုသလတာဓမ္မသာအညမညာပစ္စည်းနာပစ္စည်းရောနော်ပြီးတော့အဲ့ဒီ အညာမညာအပြတ်မြန်နာနာကျေးဇူးပြုပုံလေးကိုဘုရားဒီမှာချက်ဟောတယ်ကုသလောဤကောခန္ဓာတိဏနာခန္ဓာနာအညာမညာပြစေနာပြောခန္ဓာတစ်ပါးကိုသိနေဉာဏ်နဲ့ခန္ဓာသုံးပါးလေပြမြန်နာနာမိပြုနေတဲ့အတွက်ဒါအညာမညာတတ္တိဖြင့်သိနိုင်တယ်ကျေးဇူးပြုနေတယ်တယောခန္ဓာဧကတခန္ဓာတသာအညာမညာပြစေနာပြစေဟော ခန္ဓာ၃ပါးရဲ့သဘာဝတွေကြည့်နေခန္ဓာတော်ရဲ့သဘာဝလည်းအချင်းချင်းပြန်ပြန်နာနာပြီးပြုဖြစ်နေတဲ့အတွက်အညာမညာတတ္တိဖြင့်သိနိုင်တယ်ဒွေခန္ဓာဒွေနာနာခန္ဓာနာအညာမညာပစ္စေနာပစ္စယောဒီလိုမှတ်မယ်နော်အဲတော့ဒါကဘုန်းကြီးတို့ကသာဇာတာအတွက်၃ချက်ရတယ်နှစ်ချက်ရတာပြောတယ်ဒီအညာမညာကြတော့ကုသလောကုသလတာဒီတစ်ချက်ပဲရတယ်နော်ဟုတ်လားဘုန်းကြီးတို့ဟိုဟာနဲ့မတူဘူး ဒီသာသာတာတို့နေတရားတို့လည်းမတည်ဘူးအညာမညာကြတော့ကုသလောကုသလောဓမ္မကုသလတာဓမ္မတာဒါပဲရတယ်အကုသိုလ်နေရာမှာအကုသလောဓမ္မအကုသလတာဓမ္မတာနော်အကုသလောဓမ္မအကုသလတာဓမ္မတာအညာမညာပြည့်စုံနာပြည့်စုံရောနော်ဒါလေးအတူတူပဲပေါ့ကုသိုလ်ဟောနေနာအကုသိုလ်ဟောနေအတူတူပဲနော်တကယ်လို့ကိုကဒီတန်ကိုအာယုံပြုတ်ပြီးတော့ဟုတ်လား မကောင်းတဲ့အတန်ကိုကြားပြီးတော့ခံစားမှုတွေဖြစ်လာမယ်နော်မကောင်းတဲ့ခံစားမှုတွေဖြစ်တော့ဒီတန်ကြီးဆိုးရလိုက်တာမကောင်းတဲ့ခံစားမှုဖြစ်မယ်ဒီတန်ကြီးကိုမှတ်သားမှုတွေလည်းဖြစ်တယ်ဒီတန်ကိုမောမှာဟုတ်လားအဲဘာတွေဖြစ်မလဲစိတ်စိန်နာတွေဖြစ်မယ်စိတ်တွေဖြစ်မယ်အဲတော့ခံစားမှုနော်အဲတော့အကုသလဓမ္မော အကုသလတအကုသလတဓမ္မတအညမညာပြည့်စုံနာပြည့်စုံအကုသလောဧကောခန္ဓာ ခံစားမှုတစ်ခုဖြစ်လာပြီဆိုရင်ကြံတဲ့နာခန္ဓာတိဏ္ဏနာခန္ဓာနာအညာမညာပစ္စည်းနာပစ္စည်းရောဒါအကုသိုလ်တရားနော်တယောခန္ဓာဧကတခန္ဓာသာခန္ဓာသုံးပါးရဲ့သဘာဝဖြစ်နောက်ကခန္ဓာတစ်ပါးအသွားဟောလဲအချင်းချင်းပြန်ပြန်လာကျေစုပြုတ်နေတဲ့အတွက်အညာမညာတတ္တိဖြင့်သိနိုင်တယ်ဒွေခန္ဓာဒွေနာနာခန္ဓာနာအညာမညာပစ္စည်းနာပစ္စည်းရောနော် ဉာဏ်နဲ့ခန္ဓာနုပါးရဲ့သဘာဝတည်ဉာဏ်နဲ့ခန္ဓာနုပါးသဘာဝချင်းချင်းပြန်ပြန်လာကျေစုပြုနေတဲ့သိနိုင်တယ်ဒါဟောတာပေါ့နော်အဲအညမညာအတွက်သီတံထောက်ပြတာခုနတခါကြီးဒီခုနပါဠိသွားမယ်အဆုံးသားလေးမှာခုနပြတယ်ဟမ်ကွဲပြတာလို့ခေါင်းညာထောက်ပြခြင်းဗျာကတကြတော့ကျန်တဲ့သာဇာတာတို့ဘာလို့ကြာကုသိုလ်၃မျိုးအကုသိုလ်၃မျိုးအဗျာကရ၃မျိုးဒီလိုဟောတယ် အညာမညာကြကုသိုလ်တစ်ချက်အကုသိုလ်တစ်ချက်ဗျာကရတစ်ချက်ဒါပဲရဗျာကရကြတော့သူကစိတ်ဗျာကရကြတော့ဘာဖြစ်လဲဆိုတော့ပရိသန္တိစိတ်စေတသိက်တွေဟရိယဝတ္ထုနော်ဒါမျိုးတွေရဗျာကရအနေနဲ့ပရိသန္တိစိတ်ပရိသန္တိစိတ်ဆိုဝိဘတ်စိတ်တွေပဲနော်စိတ်စေတဝိဘတ်စိတ်တွေပဲဟရိယဝတ္ထုကယုတ်ဒါမျိုးပေါ့နော်အဲ့တော့ပထမဆုံးကြည့်မှာပရိသန္တိစိတ်စေတသိက် ပရိသန်နေစိတ်စိတ်စိတ်စိတ်တသိဆိုလဲဝိဘကရိယာဆိုပြကတာပဲပရိသန်နေစိတ်ဆိုဝိဘဝိဘဆိုပြကတာသူတို့ကနံခဏနံခဏချင်းချင်းတာခြေစုပြုံနာပြကတော့ပြကတာတာရနော်ပြင်စောကတော့ပရိသန်နေနာမခန္ဓာခုနကဘုန်းကြီးတို့ဟိုပရိပြင်စောဘုန်းကြီးတို့လူဝပရိသန်နေတင်လိုက်ပြီးဒီဆိုရင်ဒါကခန္ဓာ၅ပါးရှိတဲ့ပုံတွေပေါ့ခန္ဓာ၅ပါးလုံးရတဲ့ပုံတွေကကာမ၁၀ပုံတဉ္ဇတကျင်တဲ့ရူပ၁၆ပုံ ရူပ15ပုံပေါ့အဲ့ဒီပိစောကာရပုံတွေမှာရှိတဲ့ပရိသဏိနာမခန္ဓာပရိသဏိနာမခန္ဓာဖြစ်တာနဲ့ပြိုင်နေခန္ဓာဝတ္ထုအရိယဝတ္ထုပေါ့နော်အလူပုံပြောလိုက်ရင်ခန္ဓာကကာတတကလဘာဝတတကလဝတ္ထုတတကလအဲ့တော့ဝတ္ထုတတကလကအပြမြန်လန်းလန်းနော်ခြေစုပြုတ်နိုင်တယ်အဲ့တော့ပရိပရိသဏိနာမခန္ဓာဆိုဝိပက်အရိယဝတ္ထုဆိုတာရုပ်ဒါကြောင့်ဖြာကတော်ဓမ္မဖြာကတဓမ္မ နော်အဲ့ဒီဟာချင်းချင်းပြန်ပြန်လာပြည့်ပြီးတော့အပြာရောဓမ္မပြာရဓမ္မတာအညာမညာပစ္စေနာပစ္စယောတခါအဲ့ဒါဟိုမှ तू ကခွဲပြီးတော့ပြရတယ်နော်ဒီပရိသန်နေနာမခန္ဓာပရိသန်နေစိတ်ဟိုလူဘုန်းကြီးလူဘပရိသန်နေတည်ကြပြီဆိုစေတသိက်တွေဖြစ်တယ်အဲ့ဒါဟာခန္ဓာဒီပါပါဘုန်းကြီးကရှေ့ဒီတိုင်းပဲအဲ့ဒါကိုရေးမထားဘူးနော်အဲ့ဒါကိုဘုရားဟောတယ်နော်ဝိပါကဖြာကတော်ကရိယာဖြာကတော်နော် ဝိပါကပြာကတော်ဆိုတာဘုန်းကြီးဝုဒိတန်သောတာမတရာကနော်ဒါကိုဆိုလိုတယ်နောက်ရဟန္တာဖြစ်သွားမယ်ဒီဘက်ဘဝမှာကရိယာပြာကတော်အဲ့ဒါကရိယာပြာကတော်အဲ့ဒီပုဂ္ဂိုလ်ရဲ့တန်တံမှာနော်ခန္ဓာတစ်ပါးသိလိုက်တယ်ဉာဏခန္ဓာသုံးပါးကအချင်းချင်းပြန်ပြန်နာနာပြီးခြေစုပ်ပြုနေနဲ့သိနိုင်တယ်ဒါနဲ့အတူတူပဲဒါရေးမထားတာနဲ့အတူတူတင်းနဲ့တစ်သုံးနှစ်နဲ့ဒီက သုံးနှစ်တည်းနဲ့အတူတူပဲဒီနောက်ကဒါဒီလိုပဲပါနော်ဒါဘုန်းကြီးတို့ကသိလောက်ပြီးထင်ပြီးရေးမထားဘူးပေါ့အတူတူပဲအဲ့ဒါကိုကြည်ပြီးဘုရားဟောတယ်နော်ပရိသန်နေစိတ်ပေါ့အဲ့ဒီခိုက်တန်နေမှာ ဖြစ်တဲ့စိတ်တွေဟာဧကောခန္ဓာခန္ဓာတစ်ပါးကိုရှုနေတဏ္ဍခန္ဓာသုံးပါးလေချင်းချင်းပြန်ပြန်လာလာယေစုပြုနေတဲ့အတွက်သိနိုင်တယ်ဧကောခန္ဓာဒိဏနာခန္ဓာနာအញ្ញမညာပစ္စေနာပစ္စယော အယောခန္ဓာဧကတခန္ဓာသာအညာမညာပစ္စေနာပြောဒွေခန္ဓာဒွေခန္ဓာဒွေနာနာခန္ဓာနာအညာမညာပစ္စေနာပစ္စေရောဒါကဘုန်းကြီးတို့ပြောရရင်တော့ဝိဩတိကာလကိုခေါ်တယ်နော်ဩတိကာလဟောဒီဘက်ဘုရားမွေးလာပြီမွေးလာပြီဆိုဘုရုဇဉ်ပုံကုန်များဆိုဝိပဿစိတ်တွေဖြစ်မယ်ဉာဏဘုံဆိုကရိယာစိတ်တွေဖြစ်မယ်အဲ့ဒီမွေးလာတဲ့ချိန်ကာလမှာဖြစ်တဲ့စိတ်စေတသိက်တွေကိုဆို ရိသန္တိကာလမှာဖြစ်တဲ့စိတ်စေတသိက်နော်ဒါဗုဒ္ဓကာလကိုရည်ရွယ်တယ်ပရိသန္တိကာလမှာဖြစ်တဲ့အားကြောင့်ပရိသန္တိနော်ဘုန်းကြီးတို့ဆိုရင်တော့မာဝိဘပရိသန္တိပေါ့မာဝိဘဆိုရင်ပြာကတပဲဒါကြောင့်ဝိဘာကပြာကတော်နော်ပရိသန္တိကယဟန္တာကြပရိသန္တိမနေတော့ဘူးလေဗုဒ္ဓခါမှာဒါယဟန္တာဖြစ်သွားပြီနောက်ဘဝပရိနိဗ္ဗာန်ဆံသွားနောက်တော့ပရိသန္တိမနေတော့ဒါကြောင့်ပရိသန္တိခိုက်တာမှာကြတော့တရိယာပြာကတော်မရှိဘူးဝိဘာကပြာကတော်ပဲရှိတယ် ဒါလေးမှတ်တာပရိသန္တိခဏေဝိပါကပြကတော်ပရိသန္တိအခိုက်အတန့်မှာဖြစ်တဲ့စိတ်စေတသိက်ပရိသန္တိစိတ်ဖြစ်စေတသိက်ဖြစ်တယ်အဲ့ဒါလေးယူပြီးဧကောခန္ဓာဒိဏနာခန္ဓာနံဟုတ်လားသူကအဲ့မှာဘာခွဲလိုက်လဲဆိုဒီပရိသန္တိစိတ်နဲ့ဟရိယဝတ္ထုဒါကိုခွဲပြရှိကခန္ဓာတစ်ပါးကိုသိနေရင်နော်ဒီမှာဒီကခန္ဓာတစ်ပါးကိုသိနေရင်ဒါပရိသန္တိခိုက်တာမှာ ရှေ့ကခန္ဓာတစ်ပါးသိကြံတဲ့ခန္ဓာသုံးပါးနဲ့ဝတ္ထုဟရိယဝတ္ထုယောကိုပြောတာနော်ဒီနောက်မှာလည်းဟုတ်လားတစ်သုံးနှစ်ပါမယ်ဒီနောက်မှာလည်းတစ်သုံးနှစ်ပါတယ်ဒီမှာနေရာမရှိလို့မရေးထားဘူးအဲ့ဒါလေးမှတ်ထားဘူးသူကဘလို့ခွဲသွားလဲဆိုခန္ဓာတစ်ပါးကိုသိနေကြတဲ့ခန္ဓာသုံးပါးတွေဟရိယဝတ္ထုယောကိုအရိယဝတ္ထုယောကချင်းချင်းပြန်ပြန်လှမ်းလှမ်းမိပြုတ်နေတဲ့သိနိုင်တယ်ခန္ဓာသုံးပါးကိုသိနေဉာဏ်ခန္ဓာတစ်ပါးနဲ့ဟရိယဝတ္ထုကချင်းချင်းပြန်ပြန်လှမ်းလှမ်း မိဖြစ်နေတဲ့အတွက်သိနိုင်တယ်ခန္ဓာနှစ်ပါးကိုကိုကရှုမှတ်လို့သိနေရင်ဉာဏ်ခန္ဓာနှစ်ပါးနဲ့ဟရိယဝတ္ထုရောဒါကိုလည်းချင်းချင်းပြန်ပြန်လာခြေစုပြုတ်နေတဲ့အတွက်အညမညာတတ္တိဖြစ်ချင်းသိနိုင်တယ်ဒီမှာလည်းအာ13နှစ်ဒီမှာက13အဲဒီမှာကြာပြောင်းပြန်ဒီတိုင်းသွားမှာ3 1နှစ်ဒါဒါနောက်က3 1နှစ်သွားဒီဘက်က3 1နှစ်နော် ဒီဘက်ကနေဒီဘက်ကတူတယ်ဒီဘက်ကနေဒီဘက်ကတူတယ်ဒီဘက်ကဒီမှာရေးတာမှနော်ဒီဘက်ကအတိုင်းကုချကုချဒီတိုင်းကုချဟွန်းအဲ့ဒါမျိုးလေးသိစေချင်တာပါနော်ပြီးတော့မှ तू ကဘာပြောလဲဆိုတရောအဲ့ဒီမှာခန္ဓာဒီပရိသဏိခန္ဓာနဲ့ဟရိယဝတ္ထုကိုလည်းသိတတ်ကိုကဒီပရိသဏိစီကဟရိယဝတ္ထုရုပ်ပေါ်မှာဟရိယဝတ္ထုနဲ့ပရိသဏိစိတ်က မီးနေတာဒီပဋိသန္ဓေဇာဟရိယဝတ္ထုယုတ်မှမီးပြီးဖြစ်ရတာဝတ္ထုယုတ်တွေခံအောင်လှန့်ကြည့်လိုက်မြင်သိစိတ်ကဒီဇကုပတာရဝတ္ထုယုတ်ပေါ်မှာမြည်တယ်ကြားသိစိတ်ကနာပတာရဝတ္ထုယုတ်အနန္တိဇာနှာခေါင်းမှာစာသိစိတ်ကရှာကိုထီစိတ်ကကိုမှာဉာဏ်နဲ့စိတ်တွေဟရိယဝတ္ထုယုတ်မှာမီးပြီးဖြစ်တယ်ဒီပဋိသန္ဓေစိတ်တို့ဉာဏ်နဲ့စိတ်တွေကအဲ့ဒီဟရိယဝတ္ထုယုတ်မှာမီးပြီးဖြစ်တယ်အဲ့တော့အဲ့ဒီ ဒီဟာလေးကိုတကထပ်ခွဲပြီးတော့သိတာဟောပြတယ်တယောခန္ဓာနော်အဲနောက်မှဒီမှာဒါလေးပေါ့ခန္ဓာဝုထုတာခန္ဓာဆိုတာပဋိသန္ဓေခန္ဓာဝုထုဟရိယဝုထုအညမညာပစ္စေနာပစ္စယောဝုထုဟရိယဝုထုအနေခန္ဓာကိုဝုထုခန္ဓာနာအညမညာပစ္စေနာပစ္စယောဒါချုံရည်တာဘုရားအဲ့ဒီလောက်ထိသိစေဟောတာနော်ဒီပဋိသန္ဓေခိုက်တာမှာပြပဋိသန္ဓေစိတ်စေတသိက်နဲ့ခန္ဓာဟရိယဝုထု အဲဒီမှာလည်းချင်းချင်းပြန်ပြန်လာကျေးဇူးပြုတယ်နောက်ဒီနာမကဏလေးပါးနဲ့ဟရိယဝတ္ထုသူကလည်းအချင်းချင်းပြန်ပြန်လာလာကျေးဇူးပြုနေတယ်ခန္ဓာဝတ္ထုတာဝတ္ထုခန္ဓာနာအညာမညာပြည့်စုံတာပြီးတော့ဒါလေးသိစေချင်တာဒါကတော့ဘုန်းကြီးတို့အညာမညာပစ္စည်းခံမှာအညာမညာပစ္စယောခံမှာပညာဝါဒကိုကြည်လိုက်တဲ့အခါမှာပို့ရှင်းတယ်ဒါကြောင့်မို့ဘုန်းကြီးတို့ကပစ္စယနေတာကိုကိုကမရှင်းလင်းခဲ့ရင် ပညာဝါဒကိုပြန်ပြီးတော့ကြည်ရပါတယ်ဒီလိုလည်းမှတ်ထားမယ်နော်အဲဒီနေ့အညာမညာပစ္စယောဒါလေးနဲ့ပတ်သက်ပြီးတော့တကယ်လို့ဟိုကဘုရားရှိခိုးချက်ချင်းဝိသုဒ္ဓအောင်ဆရာတော်ဘုရားကြီးရေးပါတယ်အညာမညာပစ္စယောသစ္စာသုံးပါးချင်းချင်းမသို့ဥပကာရထောက်ပံ့လာသောနာမဟုဝထုနာကသူ၈ပါးတွင် ထောက်ထားလံပင်အချင်းချင်းဟူသောအညာမညာတတ္တိတို့ဖြင့် ခြေစုပြုခြင်းလက္ခဏာရှိသောနာမဟုကုထုပါကအညာမညာသုံးပါးပစ္စည်းတရား၎င်းဒါဘုန်းကြီးတို့ဒီမတ်စုထဲမှာပါပြီးသားနော်။ဒါလေးဖတ်ပြလိုက်တာဒီမှာကိုယ့်ကိုရအောင်ကြက်ထား။အညာမညာတဲ့ပြီးသွားအညာမညာတဲ့ဒီသာသာတာသူ့ရဲ့အရာကျဲ။ပြီးတော့ဘုန်းကြီးတို့သာသာတာသွားမယ်နော်။ဒီမှာသာသာတာပစ္စည်းရောခုနအညာမညာပစ္စည်းရောပြီးသွားပြီ။သာသာတာပစ္စည်းပါဠိတော်ကြည့်မယ်။ ပါဠိတော်မှာအဲဒီမှာအတူတူပါခုနအညမညာပစ္စည်းနဲ့ဒီဟာနဲ့ဒီ၃ချောင်းအတူတူပဲเนาะဟုတ်လားဒါအတူတူပဲဒါကြောင့်မို့တူတဲ့အတွက်ဖရာကပါဟောလဲဆရောခန္ဓာအရူပိနအညမညာသာဇာတပစ္စည်းနာပစ္စည်းယောဒီနခန္ဓာ၄ပါးကအချင်းချင်းအတူတူပါဖြစ်တယ်ကျေစုပြုတဲ့နေရာမှာအကြောင်းကျိုးအနေနဲ့ကျေစုပြုတာရှိတယ်အတူတူပါအနေနဲ့ကျေစုပြုတာရှိတယ် အကြောင်းကရှိအကျိုးကနောက်အကျိုးကရှိအကြောင်းကနောက်ဒီလိုမျိုးစုံကျေစုပြုတာတွေတွေ့လာတယ်ပုံတွေမှတ်ထားလို့မရဒါအညာမညာကြပြန်ပြန်လာလာကျေစုပြုတာနော်ဘိုလိုကြီးအကြောင်းကြောင့်ကျိုးဒီလိုကျေစုပြုတာပေါ့ပြန်ပြန်လာလာတုံးတူပြန်ပြန်လာကျေစုပြုတာဒါဇာတာအတူတူကဖြစ်ပြီးကျေစုပြုတာနော်အဲ့ဒါကြောင့်ခုနပရိသန်တွေခဏတို့ဘာလို့ကြထင်ရှားတော့ ဥမာအာယုန်တကုမြင်လိုက်ပြီဆိုလို့ရှိရင်ဟုတ်လားမြင်သိစိတ်ဖြစ်တယ်ဆိုပါမြင်သိစိတ်ဖြစ်ရင်ဘာပဲခံစားမှုဝေဒနာဆိုတာဖြစ်တာပဲမြင်သိစိတ်တွေတည်းမဟုတ်ဘူးအာဒါဘယ်သူပဲပဲဝါပဲကောင်းတာခံစားမယ်မကောင်းတာခံစားမယ်ကောင်းတာမှတ်သားမယ်မကောင်းတာမှတ်သားမယ်တာမျိုးတွေပေါ့ဗျပြီးတော့ဒီပုံမှာစိတ်စိန်နာတွေဖြစ်မယ်ကောင်းတဲ့စိတ်စိန်နာမကောင်းတဲ့စိတ်စိန်နာဒါမျိုးဖြစ်တယ် အဲကြောင့်စတ္တရော ခန္ဓာအရူပိနအဉ္ဉမဉ္ဉသာဇာတာပစ္စေနာပစ္စယောနာခန္ဓာ၄ပါးဟာပရိသန္တိကဖြစ်ဖြစ်ဘယ်ခါဖြစ်ဖြစ်နာခန္ဓာ၄ပါးချင်းချင်းအတူတူပါဖြစ်ဖြစ်ခြေစုပြုတယ်ဒီလိုမှတ်ထားမယ်ပြီးတော့မဟာဘုတ်၄ပါးလည်းအချင်းချင်းအတူတူပါဖြစ်ဖြစ်ခြေစုပြုတဲ့စတ္တရောမဟာဘုရားအဉ္ဉမဉ္ဉသာဇာတာပစ္စေနာပစ္စယောအောက်ကနေကနေနာမရူပအဉ္ဉမဉ္ဉသာဇာတာပစ္စေနာပစ္စယော အခုနအညာမြညာပစ္စည်းနဲ့အတူတူပဲဒီတော့သာဇာတပစ္စည်းကြောင့်နည်းနည်းလေးပြောမယ်သာဇာတဆိုတာက အတူဖြစ်ပြီးတော့ခြေစုပြုတာနော်ဖြစ်ပုံတူရမယ်ပြက်ပုံတူရမယ်အာယုံတူရမယ်မိယာဝတ္ထုတူရမယ်ဒီလိုပေါ့တူဘူးလေးပါဒါကစေတသိက်ပိုင်းပြီးတော့မှလေးလာတော့စေတသိက်ပိုင်းစေတသိက်ရဲ့လက္ခဏာ၄ပါးဆိုတော့အဲ့ဒါတွေသင်ခဲ့ဘူးပြီအဲ့ဒီ၄ပါးပဲ အဲ့ဒီလိုအတူတူဖြစ်ပြီးကျေစုပြုတာမျိုးကသာဇတပစ္စည်းအညမညာကြတော့အညမညာပစ္စည်းကလည်းဒီသူကဒီအတူတူဖြစ်တဲ့သူဖြစ်ဖြစ်ချင်းကျေစုပြုတာအညမညာပစ္စည်းတိုင်းမှာဘာပြောလဲသာဇတပါတယ်ဒီလိုမှတ်ထားမယ်နော်အဲ့တော့သာဇတပစ္စည်းနဲ့အညမညာပစ္စည်းဘာထူးတယ်လဲဆိုတော့အညမညာပစ္စည်းအပြန်အလှန် ကျေးဇူးခံကျေးဇူးစားသဘောမျိုးလို့ဖြစ်တဲ့တရားချင်းချင်းသာနန္တရားချင်းချင်းရုပ်နန္တရားဆိုလဲဒီနန္တရားချင်းချင်းရုပ်ဆိုလဲမဟာဘုတ်ပေပါချင်းချင်းဒါမျိုးပေါ့နော်သူအပြည့်အမြန်ကျေးဇူးခံကျေးဇူးကကျေးဇူးခံကျေးဇူးစားသဘောမျိုးလို့အပြည့်အမြန်လှမ်းလာရတဲ့တရားချင်းသာချင်းချင်းသာကျေးဇူးပြုတယ်သာဇာတပစ္စည်းကြတော့အပြည့်အမြန်ရသည်ပြည်မရသည်ပြည်သူအတူတူကဖြစ်လာရင် ယေရှုပြုတယ်အတူတူကဖြစ်ပဲမှန်သမျှပြန်ပြန်လာလာယေရှုပြုသည်ဖြစ်စေမပြုသည်ဖြစ်စေဆိုယေရှုပြုပြန်ဒီလိုကွာခြားပြန်လို့မှတ်ထားပါအဲ့ဒီမှာဘုန်းကြီးတို့ဘာဆက်ပြီးဟောသွားလဲကြည်လိုက်စိတ်ဓာစေတသိက်ကဒီဒီဒီသုံးပုဒ်ကတော့အညာမညာတိုင်မှမယ်စိတ်ဓာစေတသိက်ကဓမ္မစိတ်ဓာသမုဋ္ဌာနာရူပနာအဲ့ဒီပေါ့နော်ဒါက ဗုဒ္ဓခါကိုရည်ရွယ်တယ်နော်ဗုဒ္ဓခါမှာကုသိုလ်တစ်ခုလုပ်မယ်ဆိုရင်ကုသိုလ်စိတ်ဖြစ်မယ်ကုသိုလ်စိတ်တွေဖြစ်ပြီးဆိုရင်စေတသိက်တွေလည်းဖြစ်မှာပဲနော်အဲ့တော့စိတ်စာစေတသိက်ကဓမ္မလိုက်တွေစိတ်စေတသိက်တရားတွေကိုပြောတယ်နော်အဲ့ဒီကုသိုလ်စိတ်စေတသိက်တရားတွေကြောင့်နောက်ကဘာဖြစ်လဲစိတ်ကြောင့်ဖြစ်တဲ့ရုပ်တွေဖြစ်လာနော် အကြောင်းစိတ်ဓာတ်စေတသိက်ကစိတ်စေတသိက်တရားတို့သည်စိတ်ဓာတ်စေတသိက်ကဓမ္မစိတ်စေတသိက်တရားတို့သည်စိတ်ဓာတ်သမုဋ္ဌာန်စိတ်နှင့်ဖြစ်ကြောင်းရှိတဲ့ရူပနံများသောဖြင့်စေတစာယုတ်တွေကိုပြောတယ်ဒါပေမဲ့ပရိသန္တိကာလတွေပါကြီးကြည့်လို့ရှိရင် ကမ္မစာယုတ်တွေဖြစ်တယ်အကြောင်းမို့ဒီနေရာမှာစိတ်ဓာတ်စေတသိက်ကဓမ္မစိတ်စေတသိက်တရားတို့သည်စိတ်ဓာတ်သမုဋ္ဌာနာရူပနံစိတ်နှင့်ဖြစ်ကြောင်းရှိတဲ့ ယူပါဏစေတစာယုတ်တို့ဟာတနည်းအားဖြင့်စေတစာယုတ်ကမ္မစာယုတ်တို့ဟာဘုလိုပဋိသန္ဓေကာလချင်းကမ္မစာယုတ်တွေကိုဖြတ်လာသာဇာတာပစ္စယနဲ့တတ္တိသာဇာတာပစ္စယနာသာဇာတာပစ္စယတတ္တိဖြင့်ပစ္စယောဥပါရောခြေစုပြုတယ်နော်အဲတော့စိတ်ဖြစ်လာရင်စေတသိက်တွေတော့ကြည့်တယ်ကုသိုလ်လုပ်တဲ့ဆိုကုသိုလ်စိတ်တွေဖြစ်တော့ပဲဗျာကုသိုလ်စိတ်တွေနဲ့တူပါပြီကုသိုလ်စေတသိက်တွေဖြစ်တယ် အဲ့ဒီကုသိုလ်စိတ်စေတသိက်တွေကြောင့်မို့ဘာဖြစ်လာနောက်က စေတစာယုတ်ကုသိုလ်လို့ရင်ကောင်းတဲ့အတန်တွေထွက်လာမယ်နော်စေတစာယုတ်တွေပေါ့ကောင်းတဲ့အတန်တွေထွက်မယ်ကောင်းတဲ့စေတစာယုတ်တွေအသစ်အသစ်ဖြစ်လာတော့ကောင်းတဲ့စိတ်တရားထိုင်ရင်ကြောင့်ဟုတ်လားစိတ်စားရုပ်တွေအသစ်အသစ်ကုသိုလ်စိတ်တွေဖြစ်လာအကုသိုလ်စိတ်တွေလုံနေတဲ့ပုံကိုကြတော့လေအကုသိုလ်စိတ်တွေဖြစ်မယ်ပြီးတော့အကုသိုလ် စေတစာယုတ်တွေဖြစ်အကုသိုလ်တရားစုကြောင့်စေတစာယုတ်တွေမကောင်းတဲ့စေတစာယုတ်တွေဖြစ်တော့နော်အဲတော့ကုသိုလ်အကုသိုလ်နံတရားတွေကစေတစာယုတ်သုံးမဟုတ်ကမ္မစာယုတ်ကိုသာသာတတ္တိဖြင့်ကျေစုပြုတယ်ဆိုတဲ့သဘောသိစေလို့တဘုရားကစေတစေတတိကဓမ္မနံစေတသမုဋ္ဌာနံရူပနံသာဇာတပစ္စေနပစ္စယောများသောအပြင်ဒီမှာတော့ သူတို့အတိများတာစိတ်စေတသိက်ကြောင့်စေစားရုပ်တွေဖြစ်များဒါလူတိုင်းသိတယ်ခုနပရိသန္တိကာလာလေးထောက်ရင်ကမ္မဇာယုတ်တွေဖြစ်တယ်ဆိုဆရာညာကအဲ့လိုပေါက်ချက်ချပြပြီးတော့ဒီစိတ်စေတသိက်ခုပြောတဲ့ယုတ်တွေကိုပြောတဲ့ဟုတ်လားစိတ်ကြောင့်ဒီတန်နေနဲ့ထွက်တာတပြားနဲ့တည်းဖြစ်လာနော်စိတ်စေတသိက်ကြောင့်နောက်ကစေတစာယုတ်ပြတန်ဖြစ်လာကောင်းတဲ့စေတစာယုတ်တွေဟုတ်လားကိုကကိုညာစိတ်ကိုကြည်ကြည်သားသားနဲ့ပြောကုသိုလ်စိတ်တွေဖြစ်နေ နောက်ကစေတစာယောဂီနဲ့သာသာရာထွက်တော့မာနတာနဲ့ပြောနေမာနယုတ်တွေမာနစေတစာယုတ်မာနစိတ်ချိန်ခံပြီးစေတစာယုတ်တွေဖြစ်မှာအဲ့ဒါကိုပြောလို့ရမယ်နော်အဲ့ဒီမှာဗာပြောချင်တာလေကုသိုလ်တရားစုတွေကိုယ်တဏ္ဍမှာကုသိုလ်တွေဖြစ်နေပြီဆိုရင်အရင်ကလည်းဘုန်းကြီးတို့ဒီဟာလေးနဲ့ပတ်သက်ပြီးပြောခဲ့ဘူးလေဒီအလင်းရောင်ထွက်မှုနဲ့ပတ်သက်ပြီးတော့ နော်တချို့တော်တော်များများတော့အဲ့ဒီတရားလေးမတွေ့ဘူးလို့ရင်ဒါတိတိကျကျရှင်းဖို့ပဲတာမန်တော့ပဲပြောကြအဲဘုန်းကြီးဒီသင်္นานမှာတစ်ခါပြောခဲ့ဘူးတရားရှုမှတ်တဲ့အခါကျဝိပဿနာရှုရှုကမ္မထာရှုရှုဒီနောက်က အလင်းရောင်တွေဖတ်တယ်ဆိုတာလေးကိုပြောခဲ့ဘူးတမ္ထာရှုတယ်ဆိုဟုတ်လားအာယုတကူစိတ်ကစိုက်ပြီးရှုနေကုသိုလ်စိတ်တွေဖြစ် ကုသိုလ်စိတ်တွေဖြစ်နေတော့ဒီကုသိုလ်စိတ်ကြောင့်မို့နောက်ကပုဒ္ဓိခါကိုယူရပြောရင်စေတစာဩဇာဓမ္မကယုတ်ဖြစ်တယ်အဲ့ဒီဩဇာဓမ္မကယုတ်ဆိုစေတစာဩဇာဓမ္မကယုတ်ပေါ့စေတစာဩဇာဓမ္မကယုတ်ဘာလဲဆိုပထဝီအာဘောတေဇောဝါယောတကြည်လေးပါပြီးတော့ဝဏ္ဏကန္နာရတဩဇာအဲ့ဒါယုတ်ရှိခုဒါကိုစေတစာဩဇာဓမ္မကယုတ်ခေါ်တယ် သမထမမဝိပဿနာမမဒီအာယုံမှတ်နေရင်ဒီရှုသည့်တတိပညာကြောင့်နောက်ကစေစားယုတ်တွေဖြစ်လာပါစေစားစေတစားဩဇာထမကယုတ်ဖြစ်တယ်အဲ့ဒီထဲမှာဝဏ္ဏယုတ်ပါတယ်ပြီးတော့တေဇောတပ္ပဝဏ္ဏယုတ်ဆိုတာအလင်းရောင်ထွက်တဲ့ယုတ်အဲ့ဒီဘဒဝီအာဘောတေဇောဝါယောဒီတေဇောတကတကဥဩဇာထမကယုတ် ထပ်ပြီးဖြစ်တယ်ဥဒိစ္စဩဇာဓမ္မကယုတ်ကိုဖြစ်စေတယ်အဲ့ဒီယုတ်ထိတ်ထဲမှာတခါဥဒုဩဇာဓမ္မကယုတ်ဆိုပါလဲပထဝီအာဘောတေဇောဝါယောဝဏခန္ဓာရတဩဇာအဲ့ဒီမှာလဲဝဏယုတ်နော်အာယုတ်တခုကိုရှုမှတ်တိုင်းရှုမှတ်တိုင်းနောက်ကစေတစာယုတ်တွေဖြစ်မယ်အဲ့ဒီစေတစာယုတ်တွေထဲမှာစေတစာဩဇာဓမ္မကယုတ်ရှိချက်တယ်အဲ့ဒီစေတစာဩဇာဓမ္မကယုတ်ကလည်းဝဏယုတ်တွေဖြစ်တယ် တခါအဲ့ဒီစေဇဩဇာထမကယုတ်ထဲမှာတေဇောဓာတ်ပါတေဇောဓာတ်ကနေတကဥဒုဇဩဇာထမကယုတ်ထပ်ဖြစ်တယ်အဲ့ဒီထဲမှာဝဏယုတ်တကြိမ်မှတ်လိုက်ရင်ကိုစေတဇဩဇာထမကယုတ်ပြဝဏယုတ်ဒီအဲ့ဒီတေဇောဓာတ်ထဲမှာပါတယ်ဥဒုအဲ့ဒီထဲမှာပါတယ်တေဇောဓာတ်ကဥဒုဥဒုဇဩဇာထမကယုတ်ထပ်ဖြစ်တော့အဲ့ဒီထဲမှာပါတယ်ဝဏယုတ်တခုမှတ်တာနဲ့ဝဏယုတ်တရား တစ်ချိန်မှဝဏယောနှစ်ချိန်နှစ်ချိန်နှစ်ချိန်ချင်းတမာရီအားကောင်းလေဒီနေ့ဝဏယောပြန်ပုတ်ပုတ်အားကောင်းအားကောင်းလာအားကောင်းလာတဲ့အခါကျတော့ဘာဖြစ်လာလဲသူ့ရဲ့ရှုမှတ်မှုအားကောင်းလာတဲ့အခါနှလုံးသားမှာတီးနေတဲ့ဖြစ်နေတဲ့ဟာလေတွေးတွေကကြည်လင်းလာတော့ရှုမှတ်တဲ့စိတ်ကြောင့်ဟုတ်လားရှုတဲ့ရှုမှတ်တဲ့စိတ်ကအကောင်းအကောင်းအကောင်းအကောင်းလာတဲ့ကပိဋိပတ်တိတွေဖြစ်လာ ပိဋိပတ္တိတွေကြောင့်မခုနစေတစာယုတ်စေတစာဩဇာဓမ္မကယုတ်တွေဖြစ်မှာဥဒုဇာဩဇာဓမ္မကယုတ်ဖြစ်မယ်အဲ့ဒီမှာပါတဲ့ဝဏယုတ်တွေကလည်းထပ်ထပ်ထပ်ထပ်ထပ်ထပ်ထပ်ထပ်ဖြစ်တယ်ပေါ့ဝဏယုတ်တွေထပ်ထပ်ဖြစ်နေတော့ဒီဝဏယုတ်ကပဲလင်းအောင်နေဖြစ်လာဟိုဒီလင်းအောင်နေအားကောင်းလာတဲ့ခါကျတော့တချို့ကျတော့ကိုယ့်အကုမြင်တယ်ချို့ကြတော့သူများပါမြင်တယ်တကယ်လို့ကိုယ့်အကုမမြင်သေးတာဟို သူကရှုမှတ်မှုတွေကတိတ်စိတ်ချမ်းသာကြည်လင်းနေတယ်ကရှုမှတ်မှုထားလာသူများတွေကကြည်လင်းသူမျက်နှာကြည်လင်းနေနော်ကိုယ်တိုင်လည်းဒီလင်းအောင်မြင်နိုင်တယ်လို့ပေါင်းရင်ပုဂ္ဂိုလ်လည်းမြင်နိုင်တယ်ဒါတခုဒီလင်းအောင်သိအာမကောင်းဘူးဆိုသူမျက်နှာတွေကကြည်လင်းနေတယ်ဒါလေးမှတ်ထားဖို့ရမှတ်ထားဖို့ပီတိတတိပညာနဲ့ရှုမှတ်လိုက်တဲ့အခါကျတော့ပီတိတွေဖြစ်တယ်ပီတိကြောင့်မို့ခန္ဓာက စေတဇဩဇာဓမ္မကယုတ်တွေဖြစ်မယ်စေဇဩဇာဓမ္မကယုတ်တွေမှာဝဏယုတ်ပါတယ်ဒီဩဇာဓမ္မကယုတ်တွေစေဇဩဇာဓမ္မကယုတ်တွေမှာလည်းတေဇောတတ်ပါတယ်ဒီတေဇောတတ်ကလည်းဥဇာဩဇာဓမ္မကယုတ်ကိုထပ်ဖြစ်အဲ့ဒီမှာဝဏယဝဏယုတ်နဲ့ဆက်တဲ့ဆက်တဲ့ဆက်တဲ့ဆက်တဲ့ဆက်ဖြစ်တာဟုတ်ဗျဆက်ဖြစ်တော့ဘာဖြစ်လာလဲစိတ်တရားကျင်လင်တော့စိတ်ကြောင့်ဖြစ်တဲ့ယုတ်တရားလည်းကျင်လင်နေကျင်လင်တော့ ကိုကြည်လင်တော့စိတ်လည်းကြည်လင်စိတ်ကြည်လင်တော့ကိုလည်းကြည်လင်နော်ကိုလည်းနှစ်သက်သဘောကိုလည်းနေရာချမ်းသာနေငြိမ်ချမ်းပတ်ဝန်းကျင်မှာမြင်ရတဲ့ပုဂ္ဂိုလ်လည်းငြိမ်ချမ်းရှင်းကြောင့်တရားတကယ်ရသွားရင်တကယ်ငြိမ်ချမ်းတာချို့ကတရားရတယ်ရတယ်ပြောပြီးတော့မငြိမ်ချမ်းဘူးသူ့ပုံကြည်လိုက်လည်းမငြိမ်ချမ်းဘူးကမ္မထမ်းဆရာပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ပေါ့ချွတ်သိပ်ပြီးတော့တအားပြောကြည့်တယ်ဒါပေမဲ့မျက်နှာကြည့်လိုက်တဲ့ကံညာ နည်းလေးတော့မှကြီးပဲငြိမ်းချမနေဘူးဒါတော့ तू အပြောနဲ့လောကတခြားစီဖြစ်နေတကယ်တကယ်ကြတော့တကယ်ကိုခုနရှုမှတ်တဲ့အောင်နမသိစိတကယ်ကတ်မဆက်အောင်နဲ့ကတ်သွားရင် သူစိတ်ကတကယ်ကြည်ပါတယ်နော်ဒါကြောင့်မို့ဘုန်းကြီးတို့လောကမှာသုံးတယ်စိတ်ပြုံတော့ကိုနုဆိုတာအဲ့ဒါကိုပြောတယ်ရှုမှတ်တဲ့အခါကျတော့မကောင်းတဲ့စိတ်တွေမဖြစ်တော့ကောင်းတဲ့စိတ်ကောင်းတဲ့လူကောင်းတွေစက်တက်စက်တက်ပီတိတွေပတ္တိတွေဖြစ် ပိဋိပတ္တိဖြစ်ကြောင့်ခုနကစေတစာဩဇာထမကယုတ်က ဖြစ်တဲ့ဝဏယုတ်တရားလည်းကြီးပုပ်ပုပ်ကြီးလင်တောက်ပါလားအဲ့ဒီမှာပါတဲ့တေဇောတကထပ်ပြတကဥစုဥဒုစဩဇာဓမ္မကယောထပ်ဖြစ်အဲ့ဒီမှာပါတဲ့ဝဏယောကလည်းကြီးကြီးကြီးကြီးဆိုတော့စိတ်ကနုပြုံလာစိတ်ကနုပြုံလာရင်ခန္ဓာကလည်းနုပြုံလာနော်တရားရှုမှတ်တဲ့ပုဂ္ဂိုလ်များဟာစိတ်ပြုံတော့ကိုယ်နုဆိုတာဒါပဲတရားမရှုမှတ်ဖဲနိုင်နေရင် အာယုနဲ့ကြုံရမှာလေဘုံတို့တွေကောင်းတဲ့အာယုနဲ့ဒီခေတ်ဒီကာလမှာမကောင်းတဲ့အာယုများများလာပဲတရားနဲ့မနေတတ်ဘူးဆိုရင်တော့ဘုံတို့တွေဘာလို့မလဲ။အိုးဒါတွေမြင်တွေ့ပြီးတော့စိတ်ကမချမ်းသာစိတ်မချမ်းသာတွေကနောက်ကထွက်လာတဲ့စိတ်ဒဇာယုတ်တွေအတန်သူ့ရဲ့မျက်နှာအမူအရာဘာမှဟမ်းမကြဘူးကောင်းတာတွေမဖြစ်ဘူးဒါကိုစိတ်ထောင်းတော့ကိုကြည်ဆိုတော့ဒါကိုပြောတယ်နော် ဒါမှထောက်ဒါကြောင့်တရားရှုမှတ်ပြီးဥမာဒေါသကိုယ်တဏ္ဍမှာခုနကစိတ်မချမ်းသာကြတဲ့အာယုန်ကြီးကြည့်ပြီးဒေါသတွေဖြစ်စိတ်နှလုံးမချမ်းသာမှုတွေဖြစ်ဒေါမနတာတွေဖြစ်အဲ့ကြောင့်အဲ့ဒီဒေါသအကုသိုလ်တရားတွေကြောင့်ပါဖြစ်လေစိတ္တဇာယုတ်ဆက်တိုက်ဖြစ်အဲ့ဒီစိတ္တဇာယုတ်တဲ့ညှဉ်းနှွမ်းနေတဲ့ဝရဏယုတ်တွေထပ်ဖြစ်တာသူစိတ္တဇာယုတ်တဲ့ညှဉ်းနှွမ်းနေတာသူ့ထုတ်လုပ်တဲ့စိတ္တဇာယုတ်တွေညှဉ်းနှွမ်းတာတွေပဲထပ်ဖြစ် ဒီအပူတေဇောတပူကလည်းဥဒ္ဒဇယောညင်နွမ်းတဲ့ရုပ်တွေပဲထပ်ထပ်ထပ်ထပ်အဲကြောင့်ခဏကိုရောက်ပိုညိုမဲပုတ်ပွာလာနော်ခါမျက်နှာကိုညိုမဲနေတာနော်တချို့တရားရတယ်လို့ဆိုရင်မျက်နှာမကြည့်ဘူးဒေါသယုံမာနယုံကအထင်သာပေါ်နေတာမျိုးပေါ့အဲ့ဒါသတိထားရမယ်နော်ဒါကြောင့်မို့မှတ်ထားပါကုသိုလ်တရားသူအစုကြောင့်မို့ဟုတ်လားဘုရားထက္ကရာနိယရဆိုရင်တော့ စေစားရုပ်ပဲဖြစ်တယ်နော်အကုသိုလ်တရားတွေကြောင့်စေစားရုပ်ဖြစ်တယ်အဲတော့အကုသိုလ်တရားစုနဲ့စေစားရုပ်ဒီမှာ မိန်ထားတာနော်အကုသိုလ်တရားစုနဲ့စေစားရုပ်ကုသိုလ်တရားစုနဲ့စေစားရုပ်ဟာအတူတူဖြစ်ပြီးကျေစုပြုတယ်ပုဒ္ဓိအခါပရိသန္တိခါပရိသန္တိခါဆိုရင်တော့ခုနကဘုန်းကြီးတို့ခုနပြောခဲ့တယ်ပရိသန္တိခိုက်တန်လေးမှာဆိုရင် ပရိသန္တိစိတ်ရဲ့ဥပါတိပင်ဥပခိုက်တမှာပရိသန္တိစိတ်ဖြစ်သူစေတသိက်ဖြစ်မှာကမ္မဇကလ၃စီဖြစ်တယ်အခုနကမတ်စုလေးပဲပြခဲ့တယ်ဒီဒီနောက်အောက်ကမတ်စုလေးတင်ကြအောင်ပေါ်တင်လောက်တကပေါ်တင်လောက်ပေါ်မှာဒီဘက်ကညာဘက်ကဒီဘက်ကညာဘက်ကမတ်စုဟောဒီဟောပေါ်ရောက်တာခုနခုနအဲဒီနားလေးဒါလေးကြည့်ကြတယ်နော်ပရိသန္တိစိတ်အခိုက်တမှာပရိသန္တိ ပရိသန်နေတီးပြီးတော့ပရိသန်နေဥပတိပဲပရိသန်နေစိတ်ပရိသန်နေတီးတာပဲပြန်တယ်ဥပတိပဲဖြစ်တယ်ဥပခိုက်တာမှာပရိသန်နေစိတ်ဖြစ်စေတသိက်ဖြစ်တယ်ဒီကမ္မဇကလ၃စီးလည်းဖြစ်တယ်နော်အဲ့ဒီကမ္မဇကလ၃စီးထဲမှာဝဋ္ထုယုတ်တွေရတော့အပြန်မြန်နာနာကျေတယ်ကြံတဲ့ဒီဝဋ္ထုယုတ်ကျင်တဲ့ကမ္မဇကလ၃စီးဒါကြအတူတူဖြစ်တယ်ဒီနေရာကိုပြောတယ်ဒီနေရာမှာကမ္မဇနော် ဒီနေရာမှာဒါကြောင့်မို့ကမ္မဇယုတ်လည်းကောက်နိုင်တယ်ဆိုဒီပဋိသန္ဓေကာလာလေးကိုကြည့်ပြီးတော့ဘုန်းကြီးတို့ဆရာကြီးများကဒီစိတ်တသမုဒ္ဒံစိတ်ကြောင့်ဖြစ်တယ်ဆိုဒီဘက်ကပဋိသန္ဓေစိတ်ကြောင့်ဖြစ်တယ်နော်စေတစာယုတ်ကိုလည်းယူနိုင်တယ်လို့ပဋိသန္ဓေကာလာမှာဆိုကမ္မဇယုတ်လည်းယူနိုင်တယ်ဒါဘုန်းကြီးတို့ကဒါလေးတွေမိလာထားမှာဘာကြောင့်မို့ယူတယ်ဆိုသိရတယ်နော်တော့ပဋိသန္ဓေဆရာဥပခိုက်တာမှာတော့ဒီစိတ်စေတရာဟရိယဝတ္ထုကြီးအချင်းချင်းပြန်ပြန်လာလာကျေစုပြုတယ် ဒီကဝိတုဒ္ဒကလတို့ဘာဝတ္တကတို့ဉာဏ်နဲ့ရုပ်နေကြအပြတ်မြန်လာမရဘူးအတူတူဘာတော့ဖြစ်တယ်မိယာအနေနဲ့တော့ဖြစ်တယ်ဒါကြောင့်ဟရိယဝိတုကျင့်ဒါလေးမှတ်ထားနော်ပဋိသန္ဓေစိတ်အခိုက်တန့်လေးမှာနော်နော်ဟရိယဝိတုနဲ့ပဋိသန္ဓေစိတ်မှာတော့ပြန်ပြန်လာလာကျေစုပြုကျန်တဲ့ပဋိသန္ဓေစိတ်နဲ့ဟရိယဝိတုကျင့်တဲ့ကမ္မဇာယုတ်ထင်ပါလေကမ္မဇာယုတ်ကလဆုံး၃စီးကျန်တဲ့ကမ္မဇာစိတ်၃စီးက အတူတူကပဲဖြစ်တယ်ပြန်မမမရဘူးမိတော့ဖြစ်တယ်များအဲဒါကြောင့်မို့အဲ့ဒီဟာလေးကြည့်ပြီးတော့ဒီနေရာမှာစိတ်တစေတသိကဓမ္မနဲ့အများစုပြောတာဒီနေရာမှာစိတ်တသမုဒ္ဒါရူပနဲ့စိတ်တစားယုတ်ပဲပြောတယ်ဒါလေးကိုဒီမတ်စုလေးကိုကိုယ်မှတ်ထားမှဆိုရင်ကမ္မစားယုတ်လည်းအတူတူဖြစ်တယ်ဒီလိုလေးမှတ်ထားမှာပေါ့နော်မဟာဗုဒ္ဓဥပါဒာရူပနံတဲ့မဟာဗုဒ္ဓ၄ပါးမဟာဗုဒ္ဓ ဥပါဒာယုတ်ဆိုမာဘူးနေပါဘူးမိပြုပြီးဖြစ်ရဘုန်းကြီးတို့မြင်မြင်သိစိတ်မှာပဲကြည်လိုက်နော်မြင်သိစိတ်ကရှုမှတ်ကြည့်မှလားကိုမြတ်သိစိတ်ဘုန်းကြီးအာယုံပြုမြင်နေမြင်နေမှကြည့်ဒီစကုပ္ပတာယုတ်ကမမြင်ဘူးဘာသွားမီးနေလဲဒီစကုပ္ပတာဓာတ်ကြီးလေးပါမီးနာလေပူရာတွေ့ရင်တွေ့မယ်အေးရာတွေ့ရင်တွေ့မယ်တောင်းတာတွေ့ရင်တွေ့မယ်ဒါပဲနော်ဒီဥပါဒာယုတ်ဆိုတာကသူ့ကျင်တတ်တတ်မတိနိုင်ဘူးမဟာဘုတ်လေးပါမိပြီးရတည်ရဒါကြောင့်မို့မဟာဘုတ် ၄ပါးဥပါဒာယုရဲ့ဥပါဒာယုကိုမာဘုတ်၄ပါးဥပါဒဥပါဒာယုကမာဘုတ်၄ပါးမိပြီးတော့ဖြစ်တဲ့အတွက်အတူတူကဖြစ်ပြီးခြေစုပြုတယ်ဒီလိုမှတ်တာနော်မဟာဗုဒ္ဓဥပါဒတုပါဏသာဇာတပစ္စည်းနာပစ္စယောမဟာဗုဒ္ဓ၄ပါးသူတို့ချင်းချင်းတော့မိလို့ရတယ်နော်သူများကိုလည်းမိခံတယ်နော်မဟာဗုဒ္ဓရဲ့သဘောကသူတို့ချင်းချင်းလည်းမိတယ်ဥပါဒယောကလာမိတယ်သူကလက်ခံတယ်ဥပါဒယောက သူများပဲမိနိုင်တယ်သူ့ကိုဘယ်သူမှမိလို့မရဘူးဒါပေမဲ့အညာမညာသဘောမရဘူးသာဇာတသဘောပဲရတယ်နော်အတူတူပဲဖြစ်တော့မာဘုံနဲ့ဥပါဒါရောအတူတူပဲဒီမြင်သိစိတ်တွေဖြစ်တဲ့ခါမှာဥပါကိုမျက်စိရောက်သွားမြင်မြင်နေမြင်နေမျက်စိအာရုံပြုမှတ်ကြည့်ပါတက်ကြီးလေးပါပဲသွားတွေ့ဒါပဲနော်အတူတူပဲဖြစ်တဲ့သဘောမျိုးဈာတိစိတ်ဟောအတန်ဈာတိဈာတိမှဒီမှာနာမတောင်းတာတင်တာပူတာအေးတာဒါပဲသွားသိနာအကြည့်ရုပ်ဆိုမမြင်အောင်ဒါမျိုးပြောချင်း အဲကြောင့်မို့ဒီဥပါဒာယုတ်တွေဟာမာဘုတ်၄ပါးမိပြီးဖြစ်နေတဲ့တဲ့မဟာဗုဒ္ဓဥပါဒတုပါဏသာဇာတပစ္စေနာပစ္စယော6နာရီထိုးနေနော်ဒီနေ့ဒီလောက်နဲ့သိမယ်နော်ဘုန်းကြီးကိုတိုင်ဝမ်ပုဂ္ဂိုလ်များတရားဟောဖို့ရှိတော့နောက်ရဆက်ပြောကြတော့ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဉ်ပူဇဉ်နိဗ္ဗာန်ကိုရလွယ်ရောက်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ ဆရာတော်ဘုရားပေးတဲ့စီနဲ့ပြေဝပြပါစီရှင်ဗျာအာအာတုအာတုအရှင်ဘုရားအလှူစင်ကျင်ညာခွင့်ပြုပါဗျာ